ယောဂီတော်ရှင်များရဲ့တရားသဘောရည်များတွေ့ဉာဏ်ဉာဏ်သိမြင်နိုင်ဖို့အတွက်တရားရခြင်းဤအကြောင်းအင်္ဂါ၅ပါးဘယ်နှပါလဲအဲ့ဒီတရားရခြင်းဤအကြောင်းအင်္ဂါ၅ပါးမှာနံပါတ်1ပြည့်စုံရမယ်အကြောင်းအင်္ဂါကတတ္တောဟောတိ တတ္တံတရားနဲ့ပြည့်စုံရမယ်။ဘာနဲ့ပြည့်စုံရမလဲ။တတ္တာဆိုတာယုံကြည်မှုတတ္တဆိုတာဘာလဲ။ယုံကြည်မှုဆိုတာဘာကိုယုံကြည်ရမှာလဲ။ဘုရားတရားတန်ခါဒီယရဏသုံးပါးရဲ့ဂုဏ်ကိုယုံကြည်တာကိုတတ္တာခေါ်တယ်။ယရဏသုံးပါးရဲ့ဂုဏ်ကိုယုံကြည်တာဘာလဲ။ ကောင်းတာပြုရင်ကောင်းတဲ့ကုသိုလ်ကံဒီကုသိုလ်ကံကကောင်းကျိုးတွေရမယ်မကောင်းတာပြုရင်မကောင်းတဲ့အကုသိုလ်ကံဒီအကုသိုလ်ကံကမကောင်းကျိုးဆူးချိုးကိုရမယ်အဲဒီလိုကံကံဤအကျိုးကိုယုံကြည်တာကိုပါလို့ခေါ်တယ်တရားအားထုတ်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီတတ္တတရားနဲ့ပြည့်စုံဖို့မလိုအပ်ဘူးလား

အချိန်မဆိုင်မှုအခု အားထုတ်ရင်အခုကိုတွေ့နိုင်တယ်မနဲ့အားထုတ်ရင်မနဲ့နေ့အားထုတ်ရင်နေ့ညအားထုတ်ရင်ညယခုချက်ချင်းလည်းရင်တွေ့နိုင်တဲ့တရားပဲလို့ဆိုတာကိုယုံကြည်တာကိုတရားယုံကြည်တာကိုပါလဲဒီအဲ့လိုယုံကြည်မှုတရားတရားရင်းခံထားပြီးကြိုးစားအားထုတ်မယ်ဆိုရင်ဘုရားရှင်ဟောကြားထားတဲ့တရားတော်ရဲ့ဂုဏ်တော်တိုင်း ခုအားထုတ်နေတဲ့တရားတွေဟာခုလည်းငင်းချက်ချင်းအကျိုးမရနိုင်ဘူးလားရနိုင်တယ်ခုအားထုတ်ရင်ခုစိတ်တည်ကြည်မှုတမာတိတွေရမယ်အခုအားထုတ်ရင်စိတ်တည်ကြည်မှုတမာတိနဲ့အတူဝိပဿနာဉာဏ်နဲ့ရုပ်တဘောနံတဘောအဖြစ်ဖြစ်တဘောကိုသိမြင်နိုင်တဲ့ဝိပဿနာဉာဏ်နဲ့ကိုယ်တိုင်မတွေ့ရဘူးလားကိုယ်တိုင် တွေ့သွားမယ်ဒါဉာဏ်ဉာဏ်ကြီးတရားတွေ့သွားမယ်

မရရင်တရားမြန်မြန်တွေ့နိုင်ပါမလားကဲဒီတော့တရားတရားအားကောင်းပြီးတော့ကျမ်းမာရေးလည်းပြည့်စုံဖို့မလိုအပ်ဘူးလားနံပါတ်1ကျမ်းမာရေးပြည့်စုံပြီဒီပုဂ္ဂိုလ်ကျမ်းမာတယ်ဆိုရင်အဲဒီရရှိထားတဲ့တရားတရားအရင်းခံထားပြီးတော့ဟော ကျမ်းမာရေးကောင်းတဲ့ပုဂ္ဂိုလ်ဆိုတော့ကျူးကျူးစာစာအားထုတ်လိုက်မယ်ဆိုရင်တရားအသိဉာဏ်တွေဉာဏ်ဉာဏ်ကြီးမဖြစ်နိုင်ဘူးလား ကြိုးစားအထုတ်ရင်တမာတိတွေများများဖြစ်တာတမာတိတွေစိတ်ကြည်ခြင်းမှုတမာတိတွေများများရှိရင်ဟိုဘက်ကယုံနာဖြစ်တဲ့ကိုသိတဲ့ဝိပဿနာဉာဏ်ဉာဏ်ဉာဏ်ဖြစ်တော့တာဒီဝိပဿနာဉာဏ်ဉာဏ်ဉာဏ်ကြီးဖြစ်လာပြီဆိုရင်ဒီဉာဏ်ကြီးပြည့်စုံလာတဲ့ဉာဏ်မညာပူညာနိဗ္ဗာန်ကိုမျက်မှောက်မတွေ့နိုင်သေးဘူးလားတွေ့နိုင်တယ်ဒါကြောင့်မို့ကျမ်းမာရေးနဲ့နံပါတ်1ပြည့်စုံရမယ်နံပါတ်3က

မိမိမတွေ့တဲ့တရားတွေကိုအတွေ့လို့ပြီးပြောမိမိမသိတဲ့တရားတွေကိုအသိလို့ပြီးပြောမိမိကိုယ်တိုင် မရသေးတဲ့တရားတွေကိုဘုရားလို့ပြီးပြောနေစိတ်ထားဖြောင့်မတ်တာလားကောက်ပွေတာလားအဲလိုစိတ်နေစိတ်ထားမဖြောင့်မတ်ကောက်ပွေနေတဲ့ပုဂ္ဂိုလ်များကိုကမ္မဋ္ဌာန်းဆရာများသူ့ကိုသင်ပေးတဲ့အခါကာလကျတော့ तू က तू ပဲရပြီးသားလို့လို့ तू ပဲတွေ့ပြီးသားလို့လို့ तू ကဆရာကြီး ဘယ်လိုဆရာတော်ကြီးတွေနဲ့ဘယ်လိုချင်းကပ်ဘယ်လိုနေဘယ်လိုအားထုတ်ခဲ့တယ်ဘယ်လိုသုံးပါးတွေယူခဲ့လို့ဘယ်လိုများတွေရခဲ့ဒီလိုလိုနဲ့အဲ့ဒီမှာဖြစ်နေတဲ့အခါကျတော့ဒီကကမ္မဋ္ဌာန်းဆရာအဆုံးအမခက်သလားမခက်ဘူးလားအဆုံးမခက်တဲ့ပုဂ္ဂိုလ်ဖြစ်တော့သူ့ကိုဒီတိုင်းပဲလွတ်ပေးထားလိုက်ရင်အဲ့ဒီပုဂ္ဂိုလ်တရားတွေတိုးတက်ပါအောင်မလားမတိုးတက်တော့ဒါကြောင့် ယောဂီပုဂ္ဂိုလ်ဟာမိမိရဲ့အတူနေပုဂ္ဂိုလ်များနဲ့တော်၎င်းမိမိရဲ့ဆရာသမားကိုတော်၎င်းစိတ်နေစိတ်ထားဖြောင့်မတ်ရမယ်တဲ့အဲဒီလိုစိတ်ထားဖြောင့်မတ်ပြီဆိုရင်ဖြောင့်မတ်တဲ့ပုဂ္ဂိုလ်ကိုဆရာသမားများကလည်းပဲသူ့ကိုတခါလေတရားနိလန်းလေးကိုတခါသင်ပြပေးသင်ကြားတဲ့အတိုင်းလိုက်နာပြီးတော့ကျင့်သုံးပွားများအထုတ်သွားရင်တရားဉာဏ်ဉာဏ်မတွေ့နိုင်ဘူးလားဉာဏ်ဉာဏ်တွေ့နိုင် နံပါတ်3ဒီကနေ့ဘုန်းကြီးတို့ယောဂီများကိုအဲ့ဒီ၃ပါးပြီးခဲ့ပြီပေါ့တရားရနိုင်ခြင်းအကြောင်းတရားတရားနဲ့ပြည့်စုံတယ်ကျမ်းမာရေးချုပ်ရင်းနေရင်အဲ့ဒီပုဂ္ဂိုလ်မကြိုးစားနိုင်တရားတရားနဲ့ပြည့်စုံတယ်ကျမ်းမာရေးနဲ့ပြည့်စုံတယ်ဒါပေမဲ့စိတ်ထားမဖြောင့်မတ်တဲ့ပုဂ္ဂိုလ်ဆိုရင်လည်းတရားရပါအောင်မလားမရနိုင်တော့အဲ့ဒီတော့တရားတရားနဲ့လည်းပြည့်စုံရမယ်နောက်ပြီးတော့

အကုသိုလ်တရားတွေပယ်ပြီးတော့ကုသိုလ်တရားတွေဖြစ်ပွားအောင်ဗာတရားတွေဖြစ်ပွားမှာလေတစ်ချက်ခုတ်ရင်နှစ်ချက်ပြတ်မိမိဒီမှာတတိပဌာအာယုန်လေးကိုရှုနေတာကိုယ်ကကိုယ်မူရာလေးဖြစ်စီခံစားမှုဝေဒနာလေးဖြစ်စီသဘောအာယုန်လေးဖြစ်စီရှုနေတယ်အဲဒီလိုရှုနေခြင်းအပြင်ရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းဟာကုသိုလ်တွေမဖြစ်ဘူးလား ကဲကုသိုလ်တွေဖြစ်ပွားနေပြီးတော့ဥပဒအကုသိုလ်တရားတွေတော့ဝင်နိုင်သေးရဲ့လားတစ်ချက်မှလိုက်တဲ့အကုသိုလ်တရားတွေပယ်လိုက်တစ်ချက်မှလိုက်တစ်ချက်ပယ်လိုက်တစ်ချက်မှလိုက်တစ်ချက်ပယ်လိုက်ဘာနဲ့တူတယ်လဲဆိုတော့ဘုန်းကြီးတို့ယောဂီများပေါက်တူးနဲ့မြေတွေကိုပေါက်ထုတ်တဲ့အခါမလိုအပ်တဲ့မြေကိုပေါက်ထွက်လိုက်တဲ့အခါတစ်ချက်ပေါက်လိုက်မြေဆိုင်မြေခဲတွေတစ်ချက်ထွက်သွားလိုက်နောက်တစ်ချက်ပေါက်လိုက်မြေဆိုင်မြေခဲတွေတစ်ချက်ထွက်သွားလိုက် အခုဒီမှာတရားမှနေတဲ့အခါမှာလည်းတစ်ချက်မှန်လိုက်ကုသိုလ်တရားတွေဖြစ်ပွားလိုက်အကုသိုလ်တရားတွေပယ်ပြီးဖြစ်လိုက်တစ်ချက်မှန်လိုက်တစ်ချက်ဖြစ်လိုက်ဘာနဲ့တူတယ်လဲဆိုတော့ဘုန်းကြီးတို့ကဲမိမိတို့ပြင်ကနေပြီးတော့ရွှေဘုံဘုရားကိုသွားမယ်ဘုရားဖုံးမယ်ဆိုပြီးတော့သွားတဲ့ပုဂ္ဂိုလ်ဟာပြင်ကနေခြေတလန်းနှမ်းလိုက်တာနဲ့တပြိုင်နက်တည်းရွှေဘုံနဲ့ဗနလန်းနှီးသွားတယ်အိမ်နဲ့ဗလန်းဝေးသွားတယ်တလန်းဝေးသွားတယ် ရှိတလန်းလှမ်းလိုက်တယ်လှမ်းလိုက်တယ်ရွှေကုံနဲ့တလန်းနီးအိမ်နဲ့တလန်းဝေးတလန်းနီးတလန်းဝေးသွားတယ်အခုယောဂီပုဂ္ဂိုလ်အားလည်းဒီတိုင်းနဲ့မိမိခန္ဓာဉာဏ်စိုက်ပြီးတော့ဖောင်းမှုပိန်မှုအာယုန်လေးဖြစ်စေထိုင်မှုထားမှုအာယုန်လေးဖြစ်စေရမှုအာယုန်လေးဖြစ်စေခြေလမ်းနဲ့ခြေလမ်း၌သွားမှုအာယုန်လေးတွေဖြစ်စေရှုမှတ်နေလို့ရှိရင်ဓမ္မမလိုက်တစ်ချက်နိဗ္ဗာန်နဲ့ဝေးသွားသလားနေလာသလားနိဗ္ဗာန်နဲ့နင်းပြီးသွားပြီးတော့အပေလေးပါးနဲ့ကြတော့ဘာဖြစ်သွားလဲ ကဲတစ်ချက်မှန်လိုက်နိဗ္ဗာန်နဲ့တစ်ချက်နီးလိုက်အပေနိဗ္ဗာန်နဲ့တစ်ချက်ဝေးလိုက်တစ်ချက်မှန်လိုက်တစ်ချက်နိဗ္ဗာန်နဲ့နီးလိုက်ဒီပေနိဗ္ဗာန်နဲ့ဝေးလိုက်တစ်ချက်ခုတ်တာနဲ့နှစ်ချက်ပြတ်တယ်ဒီမှာကျွမ်းမှန်နေတာနဲ့ကုသိုလ်တွေတိုးပွားပြီးတော့အကုသိုလ်တွေကြတော့ပယ်ပြီးမဖြစ်ဘူးလားဗျာအဲဒီလိုပယ်နိုင်ဖို့အတွက်ဓမ္မဝါအာအသွမ်းရှိပြီးဖြစ်၍မိမိအသွမ်းရှိတဲ့လောက်ကြိုးစားအရှုံးနေတယ် ကဏ္ဍပရကမောမြဲမြံသောလုံလာရှိသည်ဖြစ်၍မိမိရဲ့ကျူးစံအထုံမှုဝရိယကိုဘုန်းကြီးတို့ယောဂီများမြင်းမြင်းမြတ်မြတ်ကျူးစားတည့်ရလေးလောက်ကျူးစားပြီးတော့နောက်ရကြတော့တော်ပြီပြမန်းတာမတတ်နိုင်တော့မလုပ်နိုင်တည့်ရတော့ယောဂီပုဂ္ဂိုလ်ကအောင်မလေးမထားဘူးတူတောင်ထိုင်တာငါလည်းထိုင်မယ်ဆိုတော့နောက်ရကြတော့မတတ်နိုင်တော့ခဏလောက်နားပါရစေအောင်မယ်နားခွင့်တွေပါလေတောင်းတောင်း

မိမိရည်မှန်းတဲ့ခရီးကိုမရောက်မချင်းလိုရာပန်းတိုင်ကိုမရောက်မချင်းကမယမနာကြိုးစားမယ်လမ်းဆုံးမရောက်မချင်းကလက်မမြောက်ဘယ်လိုအတားအဆီးနဲ့ပဲတွေ့တွေ့ဘယ်လိုအန္တရာယ်တွေနဲ့ပဲတွေ့တွေ့တွေ့ကျင်တာနဲ့တွေ့ငါရင်ဆိုင်ပြီးတော့တခါရှုမှတ်ပွားများပြီးတိုက်ပွဲဝင်သွားပြီဆိုတဲ့အဲလိုလွဲမျိုးနဲ့ကြိုးစားရတာဒါနပရကမောမြဲမြတ်သောလုံးလာဝရိယရှိသည်ဖြစ်၍ အနိခိတာဒူရောမခြားထားအပ်သောဝန်ရှိသည်ဖြစ်၍မိမိရဲ့ဝန်ဆိုတာကတရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ရဲ့အလုကရှုမှတ်ရမယ့်အလုကဘု து အလုလဲရှုမှတ်ရမယ့်တာဝန်ကဘု து တာဝန်လဲကဲမိမိရဲ့ရှုမှတ်နေရမယ့်ဝန်ကိုယောဂီပုဂ္ဂိုလ်ဟာဓမ္မယုံမှာတော့ရှုမှတ်နေပါရဲ့ မိမိရဲ့ဆရာသမားမြင်လောက်တဲ့နေရာကိုရှုမှတ်နေပါအဆောင်လေးရောက်သွားရောမရှုမှတ်တော့အမှတ်တည်းလွတ်ပလိုက်ဒါအနိကိတဒူရမိမိရဲ့ဝန်ကိုချပလိုက်မိမိရှုမှတ်ရမယ့်ဝန်တို့ကြီးကိုချပလိုက်တာအခန့်ရောက်သွားပြီဘယ်သူမှမတွေ့ဘူးဒါနားစိမ်နဲ့ဆိုပြီးတော့ပြစ်လက်ခံနေလိုက်တခါလဲစကားပြောခြင်းပြောမယ်လက်အေးချင်းအိတ်မယ်တာကျင်နာရင်ယူစားနေမယ် မိမိရှုမှတ်ရတဲ့တာဝန်ကြီးကိုတခါနဲ့ဖြတ်ပလိုက်တယ်။အဲဒီလိုမိမိရှုမှတ်ရတဲ့တာဝန်ကြီးဖြတ်ပလိုက်ပြီဆိုတဲ့ကူကမိမိသမာဓိကြီးရပါဦးမလား။မရတော့ဘူး။ဒါကြောင့်မို့ဒီမှာအကုသိုလ်တရားတွေပယ်နိုင်အောင်ကုသိုလ်တရားတွေတိုးပွားပြီးတော့ဖြစ်နေအောင်ရှုမှတ်တိုင်းရှုမှတ်တိုင်းကတစ်ချက်မှလိုက်နေတယ်တစ်ချက်တလန်းနေလိုက်တစ်ချက်မှလိုက်တစ်ချက်နေလိုက်တစ်ချက်မှလိုက်တစ်ချက်နေလိုက် နိဗ္ဗာန်နဲ့နင်းမိပြီးတော့အပယ်နိဗ္ဗာန်နဲ့ကြတော့ဘာဖြစ်သွားတာလဲဝေးဝေးသွားအဲ့ဒီလိုဝေးနိုင်တဲ့ဒီဝိပဿနာကုသိုလ်တရားတွေအားထုတ်တဲ့အခါမှာစွာရှိသလောက်မိမိရဲ့ကိုယ်စွာဉာဏ်စွာရှိသလောက်ကြိုးစားတယ်ပေါ်ပေါ်ရော်ရော်လေးမကြိုးစားနဲ့ဓမ္မပရကမငင်းဉာဏ်နဲ့ဒုံလာဝရိယကြိုးစားတခါလေအခုကြိုးစားမယ်အခုမကြိုးစားတော့ကောင်းရင်းမီးလို့မလုပ်ရဘူး ကောင်းရင်းပြီးလို့တခါနဲ့ကြိုးစားမယ်ဆိုရင်တခံလေးထားလိုက်တုံးကြကြတော့ဟောပါမဟုတ်တော့သွားအဲလိုဟာမျိုးဖြစ်ရအာနိကိတဒုဒမိမိယောဂီပုဂ္ဂိုလ်ဆိုတာယုတ်စီတိယောဂောယောဂောအတ္တအဋ္ဌိတိယောဂီလို့ဆိုထားတယ်တရားရှုမှတ်မှုမြဲနေတဲ့ပုဂ္ဂိုလ်သာယောဂီတတိမြဲနေတဲ့ပုဂ္ဂိုလ်ဟာယောဂီတတိလွတ်နေတဲ့အချိန်ဟာယောဂီမဟုတ်ဘူးရှုမှတ်မှုရှိသေးလား

မိမိအလိုရှိတာတွေပြည့်စုံနိုင်လားမပြည့်စုံနိုင်ဘူးလားတကယ်လို့မိမိဟာဝရိယဆိုင်ပြီးကြိုးစားအားထုတ်မှုမရှိရင်လောကမှာစီးပွားရှာတဲ့ပုဂ္ဂိုလ်ဟာလည်းပဲကြိုးစားပြီးမရှာရင်စီးပွားဥစ္စာတွေပြည့်စုံနိုင်မှာမလားပညာရှာနေတဲ့ပုဂ္ဂိုလ်အကြောင်းသားဟာလည်းပဲမိမိရဲ့အကြောင်းမှန်မှန်မတည့်ဘူးအမှန်မှန်မတည့်ဘူး ဝရိယမရှိဘူးတခါစာချက်ချင်းဆိုရင်လည်းပဲအိယာကနှိုးနှိုးနေရတာကိုယ့်ရဲ့စိတ်နဲ့ကိုယ့်ဟာကိုယ်ဘာမှလိုလိုချင်ချင်ကြိုးစားမှုမရှိဘူးအဲဒီလိုပုဂ္ဂိုလ်မျိုးဘာမှမကြိုးစားဘူးဆိုရင်ပညာရေးမှာရောအထက်တန်းရောက်နိုင်ပါမလားအခုတရားရှာနေတဲ့ပုဂ္ဂိုလ်ဟာလည်းပဲမိမိကမချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာလိုချင်တယ်ဒါပေမဲ့အဲဒီလိုလိုချင်တဲ့စိတ်ဆန္ဒတော့ရှိတယ်တရားကြမကြိုးစားဘူးဆိုရင်မိမိ

မတိုးတက်နိုင်သလိုတရားအားထုတ်နေပြီဆိုရင်လောကုတ္တရာအကျိုးစီးပွားဖြစ်တဲ့မေချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာတရားတွေရနိုင်ပါမလားသဘာဝလို့လဲပြင်းလို့လားမပြင်းလို့လားပြင်းနေလို့မကြိုးစားလို့မကြိုးစားတဲ့ပုဂ္ဂိုလ်ကဘယ်တော့မှမိမိညှော်မှန်းတာတွေမပြည့်စုံနိုင်ဘူးလေအဲတကယ်ကြိုးစားအထုတ်မယ်ဆိုရင်ကတော့မဟာတန်ကြီးကျယ်များပြားလှစွာသော တတတေသံမိနိယေလောကီကျိုးစီဝါလောကုတ္တရာကျိုးစီဝါကိုလည်းပဲပရိပူရေတိပြည့်စုံစေနိုင်ပါ၏ကုန်။မိမိရဲ့လောကီအကျိုးစီးပွားတွေစီးပွားရှားတယ်ဆိုရင်လည်းစီးပွားဟုတ်အကျိုးတက်မယ်ပညာရှားရင်လည်းပညာရေးမှာတက်တန်းကြမယ်။တရားရှားမယ်ဆိုရင်လည်းတရားတွေကိုဉာဏ်ကြီးပေါင်းမြောက်နိုင်မယ်ဆိုရင်ပေါင်းမြောက်လို့တဲ့ပုဂ္ဂိုလ်ဟာအာရတာဝီရိယောအထုအံသောဝိညာဉ်ရှိသောပုဂ္ဂိုလ်သည်

လောကီအကျိုးစီးပွားတွေလည်းပဲဝိရိယရှိတဲ့ပုဂ္ဂိုလ်မှာမပြည့်စုံဘူးလားတရားအားထုတ်ပြီးဆိုရင်လည်းဝိရိယရှိတဲ့ပုဂ္ဂိုလ်မှာမိမိလိုလားတောင်းတတဲ့မချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့တရားတွေဉာဏ်ဉာဏ်ကြီးမရနိုင်ပြီဘူးလားဉာဏ်ဉာဏ်ကြီးရနိုင်တယ်တကယ်လို့မိမိဟာဝိရိယမရှိဘူးပြင်းကြီးနေပြီဆိုရင်ဒီမချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့တရားအသိဉာဏ်ဓူးတွေဟာပြင်းတဲ့ပုဂ္ဂိုလ်နဲ့ထိုက်တန်မလားမထိုက်တန်ဘူးလား ဘယ်တော့မှမထိုက်တာဘာမှဆူတောင်းမလို့လည်းမထိုက်တာလူပြင်းနဲ့နိဗ္ဗာန်ချမ်းသာနဲ့ဘယ်တော့မှမထိုက်တာလူပြင်းနဲ့လောကမှာစီးပွားချမ်းသာမှုဆိုတာနဲ့လူပြင်းနဲ့ဘယ်တော့မှမအပ်စားပညာရေးမှလည်းတကယ်ကိုထက်တန်းကြကြထိတ်တန်းကနေအောင်မနိုင်ဖို့ဆိုတာလည်းပဲရင်းတဲ့ပုဂ္ဂိုလ်မှဖြစ်နိုင်မှာမလားဘယ်လိုမှမဖြစ်နိုင်ဘူးဒါကြောင့်ဘုန်းကြီးတို့ယောဂီများပြင်းတဲ့ပုဂ္ဂိုလ်များတကယ်ကို သူတို့လိုလားတဲ့တောင်းတတယ်ဆိုတာတွေနဲ့ဘာတစ်ခုမှမပြည့်စုံနိုင်ဘူးတဲ့နာဘေကဝေဟိနေနာဧကတာပတ္တိဟောတိဘေကဝေယံတော်များဥจิตတို့ဟိနေနာယုတ်လျောသောသရဝရိယတတိတမာရိပညာဖြင့်ဧကတာမြတ်တော်ရတပုတ္တပတ္တိရောက်ခြင်းသည်နာဟောတိမဖြစ်နိုင်ပါသမ္မာတရာအားလေးလောက်နဲ့သမ္မာဝရိယအားလေးလောက်နဲ့တော့ဖြင့်ဘယ်တော့မှ

ဒီရတ္တမေချမ်းသာဖို့ချမ်းသာဆိုတာရနိုင်ပါလေတဲ့လူပြင်းနဲ့နိဗ္ဗာန်နဲ့တန်မလားမတန်ဘူးလားဗျာတန်ဘူးလူပြင်းနေလည်းမတန်ဘူးဒါကြောင့်တရားကိုတွဲတွဲလေးနဲ့တရားရမယ်ဆိုတာစဉ်းစားတာကြည့်တော့တကယ်တမ်းကျတော့လည်းလူတွေဟာကိုယ့်ကိုယ်ကိုညာတဲ့ပုဂ္ဂိုလ်တွေကများမိမိကိုယ်ကိုမိမိညာလူထင်ကြီးစေခြင်း အဲ့ဒီလိုပဲဆိုတဲ့ကူကစိတ်နေစိတ်ဓာတ်ကဖြောင်းမတ်တာလားမဖြောင်းမတ်တာလားမဖြောင်းမတ်တာမိမိကိုထင်ကြီးစေခြင်းအာဒီပုဂ္ဂိုလ်ကတရားတွေတွေ့သွားပြီလေဘယ်နှရဲ့နဲ့တရားပါတရားတွေရသွားတာလဲဘယ်အဖြစ်နေဖြစ်သွားတာလဲအထင်ကြီးစေခြင်းလားတကယ်တမ်းကျတော့ကိုယ့်ရဲ့တဏ္ဍာမှာတကယ်ကိုသီလကလည်းမပြည့်စုံ၊သမာဓိလည်းမပြည့်စုံ၊ပညာလည်းမပြည့်စုံဘာမှလည်းပြည့်စုံတာမဟုတ် တကယ်သီလသမารိပညာနဲ့ပြည့်စုံနေပြီဆိုရင်ပယ်သင့်ပယ်တိုက်တဲ့ကိလေသာတွေဟာသူ့အလိုလိုပယ်ပြီးမဖြစ်ပေဘူးလား။သို့သောကပြောသလိုပဲတမတ်မှတ်လိုက်တဲ့နိဗ္ဗာန်နဲ့နေပယ်လေးပါးနဲ့ဝေးသလိုပဲတမတ်မှတ်လိုက်တိုင်းမှတ်လိုက်တိုင်းမှတ်ချက်တိုင်းမှတ်ချက်တိုင်းတစ်ချက်မှတ်လိုက်တစ်ချက်ကိလေသာတွေကိုဖယ်ထုတ်ပြလိုက်တစ်ချက်မှတ်လိုက်တစ်ချက်ကိလေသာတွေဖယ်ထုတ်ပြလိုက်အဲ့ဒီမှာမှတ်ချက်တိုင်းမှတ်ချက်တိုင်းဟာကိလေသာကိုလက်ခံယူနေတာလားပယ်တတ်နေတာလားပယ်တတ်နေတာလား အဲ့တော့တတိပြတတိမပြတ်တော့ရှုမှတ်မဝတယ်မရှိဘူးဒါပေမဲ့သူ့မှာဘာမရှိတော့ဘူးညာမရှိတော့ဘူးဘယ်လိုငြိမ်းချမ်းတယ်ဘယ်လိုအေးချမ်းတယ်ဘယ်လိုရတာမျိုးတွေခံစားရတယ်ဒါနဲ့ပဲကိုယ့်ဟာကိုယ်တကယ်တရားတွေ့နေပြီလို့ထင်နေတယ်တကယ်တရားရပါတဲ့ပုဂ္ဂိုလ်တရားတွေ့သွားတဲ့ပုဂ္ဂိုလ်ဆိုတာပယ်သိပယ်လိုက်တဲ့ကိလေသာတွေမပယ်ရဘူးလားပယ်ရတယ်သောတာပန်ဆိုရင်သောတာပန်မှာပယ်ရမယ့်ကိလေသာတွေရှိတယ်တန်ရောစဉ်တွေရှိတယ်ဒါတွေကိုပယ်တတ်သွားတယ် တဂရဓမ္မဆိုတဂရဓမ္မဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲတည်တည်ပယ်လိုက်တဲ့ကိလေသာတွေပယ်သွားရတယ်အနာဂတ်ဆိုရင်လည်းဒီလိုပဲဉာဏ်နာဖြစ်ပြီဆိုရင်ကတော့ကိလေသာတွေလုံးဝရှိသေးလားမရှိတော့အလုံးကိုပယ်သွားတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကအခုဝရိယဆိုင်ပြီးကြိုးစားအားထုတ်ဖို့ဆိုတာဘုန်းကြီးတို့ယောဂီများမရောက်သေးတဲ့ကိလေသာမရောက်သေးတဲ့တရားဓုတွေရအောင်မရသေးတဲ့တရားဓုတွေရအောင် မျက်မှောက်မပြုရသေးတဲ့တရားအတိညာဓုတွေမျက်မှောက်ပြုနိုင်အောင်သတိထားဝရိယစိုက်ပြီးကြိုးစားဖို့မလိုဘူးလားမကြိုးစားပဲနဲ့တော့ဖြင့်မရသေးတဲ့တရားဓုတွေရနိုင်ပါမလားမရနိုင်ဒါကြောင့်မို့ဘုရားရှင်ကိုယ်တော်မြတ်ကြီးကဝရိယအာရတဝိရိယကိုတုံမေသင်ယောဂီသူတော်စင်ပေါင်းလို့ဒီအာရပထကျိုးစားပြီးအားထုတ်ကြ အဲဒီလိုအားထုတ်တဲ့ပုဂ္ဂိုလ်ဟာအပ္ပတ္တပတ္တိယအပ္ပတ္တမရောက်သေးတဲ့တရားတူကိုပတ္တိယရောက်ရဲ့အနတ္တိကတ္တကမရသေးတဲ့တရားတူကိုအဓိကမာယရပြီမယ်အသစ္စည်းကတ္တကမျက်မှောက်မပြုရသေးတဲ့တရားတရားသာတူတယ်သစ္စည်းကရိယာယမျက်မှောက်ပြုလိုက်တယ်မျက်မှောက်ပြုခြင်းကဝရိယကျိုးစားအားထုတ်မှုဆိုတဲ့ဝရိယကိုတုံမေသင်ယောဂီတော်စင်ပေါင်းတို့သည်အာရဘတအားထုတ်ကြကုန်တော့ မရောက်သေးတဲ့ဉာဏ်တို့တွေရအောင်မရသေးတဲ့တရားတို့တွေရအောင်မျက်မှောက်မပြုရသေးတဲ့တရားအရာတို့တွေမျက်မှောက်ပြုနိုင်အောင်ဝိရိယစိုက်ပြီးကြိုးစားဖို့အားထုတ်ဖို့မလိုပေဘူးလားဗျာအဲ့ဒီလိုဝိရိယစိုက်ပြီးကြိုးစားအားထုတ်နေဆိုရင်အဲ့ဒီလိုအားထုတ်နေတဲ့ပုဂ္ဂိုလ်ဟာအားထုတ်နေစေမှာရှုမှတ်နေစေမှာပေါ့နော်တကယ်လို့အရိယာမဲ့ဖို့တော့မရသေးဘူးနော်

အဲ့ဒီအာယုမစိတ်တွေမိနေတဲ့အချိန်လေးမှာဘုန်းကြီးတို့ယောဂီများမျက်စိပေါက်ကနားပေါက်ကနေရာပေါက်ကကိုယ်ပေါက်ကစိတ်ပေါက်ကစတယ်အပေါက်၆ပေါက်ကကိလေသာတွေဝင်ခွင့်ရသေးလားလုံးဝကမဝင်နိုင်တော့ဘယ်နေရာမှကိုမဝင်တော့အဲ့ဒီမှာရှုမှတ်မှုတွေမြဲပြီးတော့တတိမြဲနေပြီဆိုရင်ကိလေသာတွေကလိုလိုမငြိမ့်နေဘူးလားဗျာငြိမ့်နေတယ်ဘယ်ပေါက်ကမှကိလေသာတွေဝင်ခွင့်မရတော့ဘူးတဲ့

တရားလေးဒီမှာရှုမှတ်နေတာတတိပဌာန်လေးနဲ့ရှုမှတ်နေတဲ့အချိန်မှာကာယကံလေးနဲ့ပြည့်ကင်းစင်ကြယ်ဝစီကံလေးနဲ့ပြည့်ကင်းစင်ကြယ်မနောကံလေးနဲ့ပြည့်ကင်းစင်ကြယ်တယ်အဲဒီလိုပြည့်ကင်းစင်ကြယ်ပြီးတော့တမာရီတရားတွေထက်တာအကောင်းစွာရပြီးတော့ဒီယုတ်သဘောနံသဘောတွေရဲ့ပေါ်လိုက်ကြောင်းလိုက်ဖြစ်လိုက်ပြက်လိုက်တယ်အဲဒီမှာဖြစ်ပြနေတဲ့သဘောပေါ်မှုပြောင်းမှုပြင်းမှုပြင်းမှုတွေမပြတ်နေတဲ့လို့ဆင်းရဲနေတဲ့သဘောကိုလိုတိုင်းဖြစ်လို့စိုးမရတဲ့သဘော ဒီအနိစ္စဒုက္ခအနတ္တသဘောတွေဉာဏ်ထဲမှာသင်ပြီးတော့ဒီဉာဏ်နဲ့အစင့်စင့်ရင့်ကျက်ပြည့်စုံပြီဆိုရင်ကတော့နောက်ဆုံးဖြစ်မှုပြတ်မှုတွေပြတ်စဲသွားတဲ့အငိမ့်တနိဗ္ဗာန်ကိုယ်တိုင်မျက်မှောက်တွေ့နိုင်ကြလားမတွေ့နိုင်ဘူးလားဗျာကိုယ်တိုင်ကိုဘုန်းကြီးတို့ယောဂီများမျက်မှောက်တွေ့နိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာတရားရှုပွားအားထုတ်တဲ့အခါကဏ္ဍမှာဝရိယဆိုင်ပြီးတော့ရှုမှတ်ဖို့ပွားများအားထုတ်ဖို့မလိုပေဘူးလားဗျာ ဝိရိယမဆိုင်ဘူးပြင်းနေဆိုရင်အဲ့ဒီပြင်းတဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်ရနိုင်ပါမလားကျမ်းဂန်များမှာအနတ္တတကုတောသိပ္ပံပြင်းတဲ့ပုဂ္ဂိုလ်ဟာအတတ်ပညာမတတ်ဘူးတဲ့အသိပ္ပတကုတောတဏအတတ်ပညာမတတ်တဲ့ပုဂ္ဂိုလ်ဟာဘယ်တော့မှဥစ္စာတွေပစ္စည်းဥစ္စာလည်းမရနိုင်ဘူးတဲ့အတ္တနတ္တ ဥစ္စာမရှိတဲ့ပုဂ္ဂိုလ်ဟာကုတောမိတ်တံမိတ်ကောင်းဆွေကောင်းဘယ်တော့မှမရဘူးရဲ့အမိတ်တတာအဆွေခင်မောမရှိတဲ့ပုဂ္ဂိုလ်မိတ်ကောင်းဆွေကောင်းမရှိတဲ့ပုဂ္ဂိုလ်ဟာလည်းကုတောဒုက္ခဘယ်တော့မှချမ်းသာဒုက္ခမရနိုင်ဘူးတဲ့အတုခတတာချမ်းသာမရှိတဲ့ပုဂ္ဂိုလ်ဟာကုတောပုံညာကောင်းမှုကုသိုလ်ဘယ်တော့မှမပြုနိုင်ဘူးတဲ့အပုံညာတာကောင်းမှုကုသိုလ်ဆိုတာဒါနာကောင်းမှုသီလကောင်းမှုဘာဝနာကောင်းမှု တနေ့လုံးမှတနေ့စားလက်တော့မှပါဇတ်လောက်ရတဲ့ပုဂ္ဂိုလ်ဟာဒိဋ္ဌာနာပြီးအေးအေးချမ်းချမ်းတရားအားထုတ်နိုင်မှာလားဟန်ထုတ်လက်တော့မှသူကပါဇတ်လောက်အောင်တနေ့လုံးမှတနေ့စားအဲ့ဒီပုဂ္ဂိုလ်ကဘယ်မှာအေးချမ်းချမ်းလာပြီးတရားတွေအားထုတ်နိုင်မလဲအဲ့ဒီကုသိုလ်တွေမလုပ်နိုင်တော့ဘူးလေဘာဝနာတရားတွေမပွားနိုင်တော့ဘူးလေဒါကြောင့်အပုံညတာအဲ့ဒီလိုဘာဝနာကောင်းမှုမရှိဘူးဆိုရင်ကုတောဝရံနိဗ္ဗာန်ကိုရနိုင်ပါမလား ဘယ်တော့မှနိဗ္ဗာန်မရနိုင်ဘူးတဲ့ဒါကြောင့်မို့အနတ္တတာပြင်းနေတဲ့ပုဂ္ဂိုလ်ဟာကုတောဝရံနိဗ္ဗာန်နဲ့ဤသလားဝေးသလားဗျာဝေးပြီဘယ်တော့မှနိဗ္ဗာန်မရခုတရားအထုတ်တဲ့အခါမှာဘုန်းကြီးတို့ယောဂီများပြင်းနေတော့မဖြစ်ဘူးတကယ်ကိုနိဗ္ဗာန်ချမ်းသာကိုကိုယ်တိုင်မျက်မှောက်တွေ့ကျင်တယ်ကိုယ်တိုင်ရကျင်တယ်ဆိုရင်ဝရိယဆိုင်ပြီးကြိုးစားဖို့လိုသလားမလိုဘူးလားကဲဆိုကြည့်လိုက်ပြင်းရည်သူမှ တပညာဘယ်မှာရအနေပြင်းကြည်သူမှာတပညာဘယ်မှာရအနေ အတတ်ပညာမဲ့သူမှဘယ်မှာဥစ္စာရနေအတတ်ပညာမဲ့သူမှဘယ်မှာဥစ္စာရနေ ကျေသိဥစ္စာမရှိပါဘယ်မှမေကောင်းရနေကျေသိဥစ္စာမရှိပါဘယ်မှမေကောင်းရနေ မိကောင်းဆွေညာမရှိပါဘေမာချမ်းသာရနေမိကောင်းဆွေညာမရှိပါဘေမာချမ်းသာရနေ ကြမချမ်းသာဘယ်မှာကောင်းမှုပြုအပ်နေကိုယ်စိတ်နှပြမချမ်းသာဘယ်မှာကောင်းမှုပြုအပ်နေ မရှိပါသေမာနကယနေကောင်းမှုပုံညာမရှိပါသေမာနကယနေ အေးမိမိတို့မှာတခါတည်းကောင်းမှုကုသိုလ်မရှိရင်ဘယ်တော့မှနိဗ္ဗာန်မရဘူးဘာဝနာကုသိုလ်တွေမပွားများရင်နိဗ္ဗာန်ရပါမလားဒါကြောင့်ဒီဘာဝနာကုသိုလ်တရားတွေပွားများအားထုတ်နေတဲ့အချိန်ကာလမှာမိမိပြင်းနေမယ်ဆိုရင်ကိုလိုလားတောင်းတတဲ့နိဗ္ဗာန်ချမ်းသာဆိုတာရနိုင်ပါမလားဒါကြောင့်အနတ္တတကုတောဝရံပြင်းနေတဲ့ပုဂ္ဂိုလ်နိဗ္ဗာန်ဘယ်တော့မှမရဘူးတဲ့ အေးမပြင်းမဝရိယစိုက်ပြီးကြိုးစားမယ်အားထုတ်မယ်ဆိုရင်ဝရိယဝတ္တောကိဉ္နာမကမ္မနတိသတိဝရိယရှိတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှမအောင်မြင်တာမရှိဘူးတဲ့ဘယ်လုပ်ပဲလုပ်လို့ဒီဘဝကြီးလို့ဝရိယနဲ့ကြိုးစားလို့အောင်မြင်တယ်ပညာရှာတယ်ဝရိယနဲ့ကြိုးစားပြီးတော့ရှာသူများကြိုးစားနေကြတဲ့ကိုကနှစ်ခါတို့ကြိုးစားမယ်ဝရိယစိုက်ပြီးကြိုးစားမယ်ဒီလိုဆိုရင်ပညာရေးတွေမှာအထက်တန်းမအောင်နိုင်ဘူးလား အထက်တန်းကအောင်းနိုင်တယ်တရားကြားတယ်ဆိုရင်အဲ့ဒီလိုပဲသူများကြိုးစားတတ်တဲ့ကိုကနှစ်ဆကြိုးစားပြီးတော့အားထုတ်မယ်ပွားများမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တရားဉာဏ်ဉာဏ်ကြီးမရနိုင်ဘူးလားကဲဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကဘဟုပုတ္တိကဆိုတဲ့ခြေဒီမာကြီးအသေးရကြီးရင်ပြီးတော့လာမှဘုရားရှင်ရဲ့သာသနာတော်မှာတရားအားထုတ်ခွင့်ရတယ် ငြိမ်းမသိစိတ်ကသနာတို့မှာတော့သားနဲ့သမီးနဲ့ကြော်မွေ့တယ်သားအတွက်စိတ်မချရသမီးအတွက်စိတ်မချရဒီသားသမီးတွေစိတ်မချရတာနဲ့ပဲတရားအထုတ်ရှင်မရကြဘူးနောက်အကျွေရောက်လာလို့သားတွေသမီးတွေအိမ်တော်နေကြသားသမီးတွေကကိုအိုကိုအိမ်နဲ့ဖြစ်ပြီဆိုတဲ့အခါကလာကြတော့မိဘသူတို့ရဲ့မိသားစုဝင်မဟုတ်တယ်လို့ဖြစ်သွားတယ်သူတို့မိသားစုဝင်ကသူတို့ဇနီးနဲ့သူတို့သားသမီးဟာဒါသူတို့မိသားစုဝင်ပဲ မိဘကအဲ့ဒီမိသားစုဝင်ရဲ့အပြင်ဘက်ကပုဂ္ဂိုလ်လိုဖြစ်သွားမိဘနေရာရောက်နေတဲ့ပုဂ္ဂိုလ်ကြီးခနဲ့တတိတောင်သာလေးရဖို့လိုအပ်တယ်နော်တတိထားဖို့လိုအပ်တယ်ဘုန်းကြီးတို့ဒီမှာဆရာသမားဖြစ်နေတဲ့ဘုန်းကြီးတို့ကိုယ်တိုင်ဆရာတော်ဖြစ်နေတဲ့အခါမှာတတိသားကြီးတွေနဲ့တိုက်တာကြီးတွေကိုထူထောင်ပြီးတော့သာသနာအတွက်လုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာလည်းမိဘလိုပဲမိဘနေရာလိုပဲ ဒီကုသိကိုလာပြီးခိုကုန်ကြတော့မိခိုကမိခိုကြတော့ကတော့ဝိုင်းပြီးမိခိုကြနောက်ချိန်အတောင်လူကြီးစုံသွားပြီဆိုတဲ့အခါကျတော့တခါလေစီကံပြီးပြန်သွားကြတာပဲအဲဒီမှာနောက်ဆုံးကိုပဲတင်ရဲ့မိမတွေလည်းဒီတိုင်းပထမတော့ဘုန်းကြီးကအဲဒီမှာဆောင်းပါလီလာဘာလာမသိပါဘူးဘုန်းကြီးဖတ်ဘူးလားဆက်လက်ဝင်အိုးလေးဆိုတာဆက်လက်ဝင်အိုးလေးတဲ့ အဲဒီမှာဇနီးမောင်နှံနှစ်ယောက်အိမ်အောင်ကြဆမှာတော့ဖြင့်ဒီစလဲဝင်အိုးလေးနဲ့နှစ်ယောက်သားခက်ပြုတ်ပြီးစားဘဝယုံကံဘဝရည်တည်နိုင်ဖို့အတွက်ရှားကြပွင့်ကြဒုက္ခကံရနှစ်ယောက်တည်းတခါတည်းမိမိတို့ရဲ့ဘဝကြီးတာယာဖို့ဘဝကီလန်ကြီးဖြောင်ဖြူဖို့ဇာဝဏီပြည်နယ်မှာလည်းအလုံးကပြောင်ပြူမှာဆိုတော့အခါနဲ့ရှားကြပွင့်ကြပြုလို့ပါပါ အဲ့ဒါနဲ့တဖြည်းဖြည်းသားလေးတွေထုံကားလာသမီးလေးတွေထုံကားလာဟိုးဝမ်းဝမ်းသာနဲ့ငါတို့မိသားစုငါတို့ဘဝလေးဟာသူ့ပြေးလာခါတဲ့သားလေးတွေသမီးလေးတွေနဲ့အိမ်ဟာမိသားစုရဲ့ဘဝလေးဟာခါတဲ့ပေါ်လွင်ပြီးတော့တခါမိသားစုဘဝလေးနဲ့သူ့ပြေးနေအဲ့ဒီကနေတဖြည်းဖြည်းသားတွေကြောင်းထားရသမီးတွေကြောင်းထားရဟိုးရုံးကန်ရရှားရပွေရကိုသားသမီးလေးတွေတခါမျက်နှာမငယ်ရမိဘနှစ်ပါး ရှားကြပွေကြလှုပ်ကြကန်ကြမနဲ့မိုးလင်းကမိုးချုပ်အဲလိုရှားပွေသားသမီးတွေပေါ်မှာအတတ်ပညာတွေသင်ပေးလိုက်တာသားတွေသမီးတွေကလည်းပဲဒီကနေ့တပြေးပြေးကြိုးစားရင်းနဲ့ဘွဲတွေရဘွဲတွေကပညာလည်းသုံးနောက်ပါလဲသုံးပါပညာလည်းသုံးပါပညာလည်းသုံးပညာလည်းသုံးပြီဆိုတဲ့အခါကလည်းကြတော့ဟောမိဘအိမ်ကနေခွဲထွက်ကုန်ကြပြီမိဘအိမ်ကနေဒီကနေ့တယောက်ကခွဲသွားလိုက် တခါတည်းတယောက်ပြုတ်သွားပြန်ပြီနောက်တစ်ယောက်ကအေးကျင်ရဆုံးကျင်ရဆုံးကျင်ရဆုံးများနောက်တစ်ယောက်ကကွဲထွက်သွားလိုက်တဖြည်းဖြည်းနဲ့တခါတည်းသို့တော်ကတော့ဒီဆလဝင်အိုးလေးနဲ့စစ်စားရကနေပြီးတော့သာသမီလေးတွေထွန်းကားလာတဲ့ခါကျတော့ဥပြောင်းပြီးတော့ချက်ရတယ်ဒီဆလဝင်အိုးလေးကိုတနေရာကြောင်ရမှာသွားထိုးထားလိုက်သူအသုံးမလို့တော့အဲဒီမှာမိသားစုကကြီးရစာအိုးကြီးကြီးလာတဲ့ခါကျတခါတည်းဓမေအိုးရဲ့ကြီးလာတယ် အဲဒီလိုနဲ့သာဝီကြီးလာရတာနေတဖြည်းဖြည်းသားတွေသမီးတွေကအိမ်အောင်နေရသားတွေကြားတဲ့အခါကျတော့သူတို့မှလည်းသားနဲ့သမီးနဲ့ထုံးကားလာတဲ့အခါကဏ္ဍကြတော့သူတို့အရေးပဲကြီးတော့တယ်မိဘကဘာမှလည်းမကြည့်တော့သူတို့ကလည်းသူတို့မိသားစုဝင်ကဒါပဲတနေ့နဲ့သူသားသမီးကသူတို့မိသားစုဝင်ကိုကသူတို့မိသားစုဝင်ရဲ့အရှင်ဘက်ကပုဂ္ဂိုလ်ကြီးဖြစ်သွားတယ်အဲဒီကနေပြီးတော့တဖြည်းဖြည်းအိမ်မှာနေရတာဖွာကြီးရတခါလဲညီတွန်းတောက်ပြီးနားကြီးရဲ့ ဟိုအဖိုးကြီးကလည်းတခါလဲငြိမ်ငြိမ်မနေဘူးကောင်းကောင်းမနေဘူးတခါလဲကိုယ်နေရာကိုမနေဘူးဘယ်လိုပြောလဲဘယ်လိုဆိုလဲဟာတခါလဲအဖိုးကြီးတွေဖွာကြီးတွေနာမနေကြတော့သွားမယ်ဆိုတော့သွားတဖြည်းဖြည်းနဲ့သားရည်သမီးတွေကတခါသူ့နေရာရဲ့သူကွဲထွက်သွားလိုက်တဲ့ခါကျတော့ဟောနောက်ဆုံးအိမ်မှာအဖိုးကြီးနဲ့ဖွာကြီးနှစ်ယောက်တည်းပဲကျန်တော့ကဲဟိုစားဦးကြီးကအသုံးတည့်သေးလားထမင်းဦးကြီးကအသုံးတည့်သေးလား မတည့်တော့ကဲဒီအိုကြီးပြန်ပြီးတော့တခြားနေရာထားလိုက်တော့ငါတို့အိုလုံးကစခဲ့တယ်ဘဝစခဲ့တယ်ဆက်လက်ဝင်အိုလေးကိုပြန်သုံးကြလို့နှစ်ယောက်တည်းပဲကြံတော့တယ်နှစ်ယောက်တည်းပဲကြံတော့တယ်ဘုန်းကြီးကတော့မှားကြနာတော့ဘိုးကြီးတွေဘွားကြီးတွေအိမ်တက်အောင်နေကြနောက်ခဏတော့နှစ်ယောက်တည်းပဲကြံမှာအကုန်ကပွဲထွက်မှာဘယ်သူမှအခုမနေဘူးကိုဘိုးကြီးဘွားကြီးတာတယောက်တယောက်မိကြတယောက်ကိုတယောက်သိခံကြတယောက်ကိုတယောက်ကျင်နာကြဒါပဲရှိတယ် နောက်သေးကြရင်ဒီသားတွေသမီးတွေကငါသားကြီးကအားကိုးရမှာငါသမီးကြီးကအားကိုးရမှာလို့ထင်မနေနဲ့ကိုကသူ့မိသားစုဝင်မဟုတ်တော့ဘူးသူ့မိသားစုဝင်ကဟိုမှာပြတ်သွားတယ်သူတို့သားတွေသမီးတွေကသူတို့မိသားစုဝင်ဖြစ်သွားတယ်သူတို့မိသားစုဝင်မယ်သူတို့ခရီးစိုက်တော့တယ်ကိုကအဲ့ဒီမိသားစုရဲ့အပြင်ဘက်ကပုဂ္ဂိုလ်လို ဖြစ်သွားတယ်ကိုကဒုတိယနေရာမှာရောက်သွားပြီကိုကိုဦးစားပေးစနစ်တယ်မပါတော့အဲ့လိုဖြစ်သွားတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများသံဝေဒနာလေးတွေယူဖို့အခုဒီမှာဘိုးဗုဒ္ဓကဒီဒီမှာကြီး

ဒီကလေးနဲ့မတက်ကိုကဗာပစ္စည်းလေးဝယ်လာဒီကလေးကလိုချင်ဆွဲလူယူဟာငိုကြဆွဲကြဆုပ်ကုတ်ကြဖဲကြဖြစ်ကုန်ပြီအိမ်မှာအိမ်ထဲတွေတခါပြဿနာတွေကအကုန်လုံးဖြစ်ကုန်ပြီအဲဒီခါကျတော့ကိုကဘသူ့ဘက်လိုက်ရမှာမသိတော့ဒီဘက်လိုက်ကြတော့လည်းသားဘက်လိုက်ကြတော့လည်းသားဘက်ကိုသမီးဘက်လိုက်ကြတော့လည်းသမီးဘက်ကိုဟောဘယ်နည်းဘက်မှလိုက်လို့မရတော့နောက်ဆုံးကြတော့ဘယ်လိုမှမရတော့ကဲကိုကကိုအီအောင်ကြီးခွဲမယ်ခွဲမယ်ဆိုတော့ခွဲသွားဖွာကြီးတယောက်တည်း ဘယ်သူမှမကြည့်ဆိုင်နောက်ဆုံးသားသမီးတွေကကဲတနေ့စီကျွေးမယ်ဆိုတနေ့စီကျွေးတယ်တော့လည်းအဆင်မပြေနောက်ဆုံးကြတော့ဟောဗမာကိုတော့ကြောင်းကျိုကြောင်းကြားဆိုတဲ့အတိုင်းတခါလဲဘိက္ခုနီမကြီးကြောင်းကြားရောက်သွားတာဒီဖွားကြီးဘယ်သားသမီးကမှဂိူးမဆိုင်တော့လို့တခါလဲဘိက္ခုနီမကြောင်းရောက်သွားတာသူတောင်းစားတဲ့ဘွားရောက်တာအဲဒီအခါကျတော့မှဘိက္ခုနီမတွေကဟောတစ်ချိန်လုံးကတော့ သားတွေသမီးတွေအချွေရန်နေနဲ့အမတန်မှချမ်းသာတာတာနေလာတဲ့ဘွားကြီးအခုတော့ဒုက္ခရောက်ကြပြီအဲတော့ဒီတိုင်းနေပို့ပြီးဒုက္ခရောက်ကြလိမ့်မယ်ဆိုပြီးတော့ကဲခေါ်ပြီးတော့ဘေကုဏီမှာဝှစ်ချင်သလားလို့မေးတယ်ဝှစ်ချင်ပါတယ်ဆိုတော့ဒီလိုဆိုရင်ကဲဘေကုဏီမှာဝှစ်ပေးမယ်ဆိုပြီးဝှစ်ပေးတာဝှစ်ပေးတဲ့အခါကျတော့ဒီဘေကုဏီမှာရှင်သာကြီးတွေကိုသိကျေးဇူးတင်တော့ငါသားသမီးတွေကတောင်ငါ့ကိုဘယ်သူမှခရီးမဆိုင်ကြဘူး အခုဒီဘေကုဏီမာကြီးတွေကငါရဲ့ချမ်းသာရေးကိုလိုလားပြီးတော့စောင့်ရှောက်ကြတယ်တွေးမတော်သားမဆန်ဒီတော့ငါတတ်နိုင်တဲ့ဘက်ကဘေကုဏီမာကြီးတွေဝေယဝဿပြုပေးမယ်ဆိုပြီးနေ့ပိုင်းမှာဝေယဝဿပြုတယ်ညအားလုံးဘေကုဏီမာကြီးတွေအိတ်ပြီးဆိုတဲ့အချိန်ကြတော့ဒီဘုဗုဒ္ဓကထေရီမာကြီးတရားအားထုတ်တာညအချိန်မှာတရားအားထုတ်တယ်ဘယ်အချိန်မှာအားထုတ်လဲညအချိန်မှာညဆိုတော့လူကြီးသိသွားပြီအားလုံးကတိတ်ဆိတ်ပြီးအားလုံးအိတ်နေကြတယ်

အဲဒါဂါမမရှိတဲ့အတွက်ကြောင့်မို့ညာကြီးမှာတခါလဲတက်ပင်ဆိုရင်လည်းပဲတက်ပင်လေးကိုင်ပြီးတော့လက်ပတ်ပြီးဈဉ္ညာရှောက်ရတယ်။ကျောင်းအောင်ဆိုရင်လည်းပဲကျောင်းတန်လေးကိုင်ပြီးလက်ပတ်ပြီးရှောက်ရတယ်။မနာတမ်းဈဉ္ညာရှောက်ပြန်တော့လည်းပဲအကျိုးတွေနဲ့တောက်တာပဲခါးတွေနဲ့နာတာပဲပေါင်ခွားတွေနဲ့နာတာပဲပေါင်ခွားတွေနဲ့ပူတာခြေထောက်တွေကလည်းမသေးချင်တော့အောင်လေးတာဒါပေမဲ့တော့မဖြစ်ဘူး။ငါ့ ဒီချိန်လေးပဲငါတရားထုတ်ခွင့်ရတယ်ပရိယတ်ဇာပိနဲ့သင်ကြားနိုင်ခွင့်မရှိဘူးငါအားထုတ်ခွင့်ရတဲ့အချိန်လေးညပိုင်းမှာငါကြိုးစားမယ်နေ့တိုင်းချိန်မှာတော့ဒီငါရဲ့ပြည့်စုံခြင်းဖြစ်တဲ့ဘိက္ခုနီမကြီးများရဲ့ဝေယဝဆတောင်းရက်ပြီးတော့ငါပြုလုပ်ပေးမယ်ညအချိန်ကကြိုးစားမယ်မနေမနာကြိုးစားမယ်ဆိုပြီးတော့အဲ့ဒီမှာကြိုးစားအားထုတ်တာဝရိယဆိုင်ပြီးတော့မနာတဲ့ရင်းညာကြောင့်မှတ်ပြန်တော့လည်းဒီနေရာတဲ့ဘုံနဲ့လည်းသိရင်သိသိငါကြိုးစားကြောက်ထိုင်ပြီးသူ့မှတ်ပြန်တော့လည်းပဲဝေဒနာတွေမလာဘူးလား